မနေ့ကသာရဏိယရှင်းအောင်ကတော့သမ္မာပုဂ္ဂိုလ်ကြီးရှင်းဖို့မလွယ်ပါဘူးတခြားရှိပါဘူးသမ္မာပုဂ္ဂိုလ်ကြီးရှင်းတယ်သက်သာရှိတဲ့ဒါနကုသိုလ်မျိုးတရားသင်ရထားတဲ့ဒီစီအတူလေးသတင်းလုံးပေါ်လေးနဲ့ဝင်ကြပြီးတော့ သုံးဆွဲတာလေးကတော့ဒါကတော့သမာပုဂ္ဂိုလ်တွေနဲ့လည်းပတ်သက်ပါတယ်အလေးတိမလုပ်နိုင်တဲ့ကိစ္စတွေကိုတော့အကျဉ်းချက်ပြီးတော့ပြောတော့ပဲနဲ့လက်လောင်းတီလက်တွေလုပ်နိုင်တဲ့အချက်ကြီးတွေကဘုရားမလေးကသင်ပြရပါတယ်ဒီလည်းပဲအဲ့ဒါလေးဆက်လက်ပြီးတော့သင်နေကြည့်ရပါမယ် ဌာနကုသိုလ်ကလည်းပဲတော့ဘာဒေါသအသက်ရှိတဲ့ဒီရှိတွေသူတိုက်တာနဲ့သူဘောဒီနှုတ်လက္ခဏာပြရပါကိုရတဲ့ဒီစီကိုပိုင်တဲ့ဒီစီကိုကြီးတဲ့တဲ့ကိုစီတဲ့တဲ့မဟုတ်ခဲနဲ့အများနဲ့ပြရဝင်ပြီးတော့သုံးဆွဲဖို့ရိုးသားသားနဲ့သုံးဆွဲဖို့ဆောင်ရှိရဲ့ တကူကောင်းဆံပုံဟုတကူကောင်းဆံပုံဟုဆိုတဲ့သဘောကြရပါတယ်အဲတော့အဆုံးရောက်တဲ့လောဘလည်းပဲလူသက္ကနာပြတဲ့အနေရော့တာလည်းများတော့ရော့သွားတာပဲအဲဒီပြီးကမ်းတဲ့အခါမှာလည်းပဲတစ်ဖက်သောပုဂ္ဂိုလ်အကျိုးစီးပွားလိုလားပြီးတော့ဒီခွဲဝင်ပြီးတော့ညလိုက်တဲ့ဒီစီကို တစ်ဖက်သားသုံးဆွဲခြင်းကြောင့်ဒုရာလေးတွေဖြစ်ပြီးတော့ဆန္ဒပါစေဆိုတော့အလိုပြည့်ပါစေတာသာဓုရဲ့ပုံမှာအကျိုးရှိပါဒုရာတဲ့သဘောပဲရှင်းတဲ့သဘောပဲရှင်းနဲ့ရှင်းသူဘာကိုသိသိအားရရှိတဲ့သဘောပဲအဲဒီလိုသဘောလေးတွေဖြစ်နေတဲ့အခါမှာ မုန်းမှုဒေါသအလိုလိုဖြစ်လာတယ်ဒေါသအလိုလိုလာကြပြီးတော့ဒေါသရဲ့အကျင့်တွေအဒေါသကျူစီဝါလိုလာတဲ့မိစ္ဆာတတ်ကြီးပုံလက္ခဏာတွေပြပါတယ်အဲဒီလိုဆိုလို့ရှိရင်အဆုံးရောက်တဲ့ဒေါသလည်းပဲရှင်းနေတယ်ရှင်းသွားတာပါပဲ အခုပစ္စည်းအများနဲ့ပြဝင်ပြီးတော့သုံးဆွဲတယ်သုံးဆွဲတယ်ဒီမေတ္တာတလေးကြီးပါပြီဆိုလို့ရှိရင်ကျတော့ဝိတ္တရှိတယောက်ဖြစ်လာတယ်။ကောင်းပါများတဲ့အခါကျတော့အားရှိလာတော့ဝိတ္တရှိတစ်ခုတစ်ခုလောက်ဆိုဘာမှအားမရှိပါဘူး။ဝိတ္တရှိကြီးများလာလို့ရှိရင်သိရကကြီးလာတယ်။ နေရာကထွားထွားဆိုင်တာအားရရှိတယ်။စိတ်ဓာတ်တွေအားရှိတယ်။ပေါင်းလေးစိတ်ဆံရည်ကအစဒီခန္ဓာချက်ခွင့်ရတဲ့အနည်းငယ်လေးခန္ဓာချက်သာနာချက်နောက်ပိုင်းကကျင်နာမှုတွေလည်းပဲပေါ်လာတော့တာပါကျင်နာမှုပေါ်လာလို့ရှိရင်တစ်ခါသောပုဂ္ဂိုလ်ဘယ်လိုနေသားနေရှိရှိပါရှိရတယ် ရှင်းတာလို့ရှိလို့ရှိရင်ဒီလိုပုဂ္ဂိုလ်ပုံမှာမရှိရတဲ့ဌာနတိတိတက်နေလို့ရအပွဲဝင်ပြီးတော့ရှင်ဉာဏ်နာလည်းပြည့်တတ်ပါတယ်အဲဒါကလည်းရှင်းတာကိုအခြေခံပြီးတော့ဒီကံဆိုကျဲညဝင်ပြီးတော့သုံးတဲ့ပေါ်လေးပေါ့အဲဒီရှင်းတာကိုဒီပါနေဆိုလို့ရှိရင်ဒါတော့ ကရုဏာရှင်ကိလာရှင်ဖြစ်လာတယ်ကိလာရှင်ဟာဘယ်တော့မှမရက်စဘူးဒီနည်းနဲ့ပဲအသက်ဆုံးရောက်နိုင်တဲ့လောဘတွေလည်းဖြစ်နေမှဖြစ်နေဆိုရင်လောဘအလိုလည်းပြီးတော့မှားကြတာမျိုးပေါ့လေအဲဒါမျိုးမှားနိုင်တဲ့အရာတွေကိုချုပ်ကြည့်နိုင်တယ်ဒေါသလိုလည်းပြီးတော့မှားတာမျိုးအပြီးမှပြောမှားတာလည်းလက်ချုပ်ကြည့်နိုင်တယ် ဒါမလိုအပ်ဘူးလို့ရှင်တဲ့ဒီပြည့်သောစားဖို့ပါလေ။ဒါဒီဒီလာလည်းပြီးတော့ရှောင်းလိုက်ဆိုရင်မောဟလည်းပြင်းသွားတာပဲ။အစိုးရကမောဟမှန်ကန်ကိုပြင်းနေဆိုရင်ကျူမှပြောမှခေါ်တဲ့ရံကပုံတွေပါလေ။ဒါလည်းပဲရှောင်းလို့ရအတွက်ပါလမ်းပွင့်တော့ပါလား။ဒါကဒါနကုသိုလ်ဟာဒီလိုသားသားနဲ့စနစ်တကျ ပြစ်တတ်ပြီဆိုလို့ရှိရင်ပြုပါကြောက်ပါရင်ချုပ်ကြည့်လို့ရအတွက်လမ်းကြောင်းကြီးပေါ်ချုပ်လို့ရတဲ့ဖွင့်ပြတာပဲဒီလိုဒါနာကသီလပြည့်စုံလို့ရအတွက်အများကြီးအထောက်အကူပြုတယ်ဆိုတာကောင်းကောင်းကြီးသဘောပေါက်လာနေကြပါပါပဲနောက်လက်ခံတာမပြနိုင်လည်းအဲ ဣရိယာဝရိမယောတာကြည့်ရတဲ့ဒါနကုသိုလ်မျိုးကတော့ဒီလလမ်းရောက်မပွင့်တဲ့အတွက်ဒီလလမ်းရောက်မလျှောက်ဖို့ဆိုလို့ရှိရင်အရှုံးဆက်တဲ့အောင်းနိုင်အောင်းအောင်းနိုင်မှုမျိုးရှိတတ်ပါတယ်အခုဒီလမ်းကျဒါနကုသိုလ်ရှိတတ်ပြီဆိုရင်ဒီလလမ်းရောက်ဆွတ်လိုက်သွားတော့ ပြုမှပြောမှရေကိုလည်းလက်တွေ့ကြကြရှောင်ကြည့်ပြီးဆိုလို့ရှိရင်ဒီရဲ့လောဘဒေါသမောဟကိုအလိုမလိုက်ဆဲရောကိုယ်ကိုယ်ကိုမရှုံးသောအောင်မြင်မှုဆိုတာရလာကိုယ်ကိုယ်ကိုရှုံးမပေးဘူးလောဘဒေါသမောဟလိုလာပြီးတော့မှားလို့ရှိရင်တော့ကိုယ်ကိုယ်ကိုရှုံးပေးတာလေ ဒါကြောင့်မရှုံးသောအောင်ရည်ရဲ့ဆိုတာ။ဒါကြီးဖြစ်ဖို့ရတဲ့ဒါနကုသိုလ်ကအထောက်အကူအများကြီးဖြစ်မယ်။အခုကာလတော်တော်များများပုဂ္ဂိုလ်တွေဒါနကုသိုလ်ကိုပြုတာဟာသိစားကြအမှန်ကောင်းပါလား။ကိုရိုးအမှန်ပါလေ။လောအားပဲဖြစ်ဖြစ်ဒီအားပဲဖြစ်ဖြစ် လူရဲ့ပုံကိုရှင်းပြရတာဟာဒီလိုဆိုဒီလိုပြည့်သွားရင်ဆန္ဒမှုတော့သာကုတီရလို့အသာအလေးထားရမယ်စာရင်းတော်ကိုဖဲလဲသူချမ်းသာရေးကိုကြည့်ရဲတဲ့ကိုချမ်းသာရေးကိုကြည့်တာတော့တကူကောင်းစံတော်ပါတော့ကျေရတဲ့ကြည့်ချက်ကောင်းလည်းမထားတော့ဒီလိုသတ်တဲ့နေရာပို့ပြီးသုံးကြတာဟာ ရှိရတယ်လို့ရှိရင်ပြုလုပ်တဲ့ဆုံးပဲဒီအစဉ်လာမပြတ်ဖို့ဆိုတာအဲ့ဒါလည်းရည်ကြည်ကြည်လေးပြောက်သွားတယ်။ဘဝတည်းကလုံရည်တဲ့အထောက်အကူဆိုတဲ့တကယ်ညောမရှိကြည်လေးပြောက်သွားပြီ။ရောက်တော့ဘာတွေရောက်လာတယ်လို့ဆိုတော့လူရဲ့ပုဂ္ဂိုလ်ကြီးညတဲ့ပုဂ္ဂိုလ်ကြီးဟာဘဝတည်းကဒီအစဉ်လာကောင်းတဲ့ကိုဆက်လက်ထိန်းလို့လေဘဝတည်းကလုံရောက်ဖို့ ဒီချောင်းချောင်းထားရတဲ့အသားပေါ်လောကီကောင်းစားရေးလောက်တာပဲဒါလည်းကြည့်ရတယ်နာမည်ကြီးကြီးတာဒါပဲအလေးထားတော့တာပဲဒီတော့ပါရမီမြောက်ဒါနကုသိုလ်ဆိုတာအဲ့ဒီလိုလူသားတွေအရာမဟုတ်တော့ဘူးဆိုတာထေချာသွားတယ်အဲ့ဒီလူသားတွေအလုံးမဟုတ်တော့ဘူးဆိုတာထေချာသွားတယ်ဘယ်ပုဂ္ဂိုလ်များရဲ့အရာဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်များရဲ့အလုံးလဲလို့ဆိုတော့ ဟိုကဆေးရည်ရုံုံဆက်ဆိုပြီးတော့သူရကဘောမှာစိတ်မှန်နဲ့မေတ္တာစိတ်မှန်နဲ့ကရုဏာထားတတ်တဲ့ထားကြတဲ့ထားနိုင်တဲ့လူလူမလူလူလူမြတ်တွေအလုံးလို့ဆိုရတယ်ပရမဏကမ္မပါရမီဆိုတာပရမဏတကယ်ရည်ချက်ဥတည်ချက်မှန်မှန်ထားပြီးတော့အများပေါ်မှာမေတ္တာကရုဏာ ယူကကြသောပုဂ္ဂိုလ်ကိုပုဂ္ဂိုလ်များတို့၏ကာမအလုပ်ဝါအရာဒီလိုမျိုးတို့အဲ့ဒါပါလို့ပါပဲဒါကမုံရတဲ့ပုဂ္ဂိုလ်တွေကထားနေတာအဲ့ဒီလိုပါရမီဒါနကုသိုလ်ရောကတော့တိလလမ်းကြောင်းကောင်းကောင်းကိုဖွင့်ထားပါနိုင်ပါတယ်ကိုယ်ပဲဒီကြီးကိုအတူနေပုဂ္ဂိုလ်တွေနဲ့ဝင်ပြပြီးကံပြီးတော့သုံးဆွဲရတဲ့သတ္တိရှိတဲ့ပုဂ္ဂိုလ်ဟာ ပြုဟာပြောဟာရေရှောင်ရှားရတဲ့သတိတွေလည်းကောင်းလာတတ်ပါလေအခုအပြုဟာအပြောဟာတွေလည်းလုံရဲ့ကျွဲရဲ့သတိတွေကောင်းလာပါလေဒါကြောင့်ဒီချက်ဆရာကြီးကအမှန်ကြည့်ခြင်းဟာရဲရည်စီတယ်ဆိုတဲ့ဆိုလိုကရှိပါတယ်။ဒါလည်းဒါနအခြေခံမကောင်းလို့ရှိရင် ကိုယ်အတွက်ရင်းနှီးချက်တွေထားလို့ဒီလိုကောင်းတာဒီကောင်းတာရှိပြီးမေတ္တာကိစ္စလည်းမပါဘူးအလှူရလည်းဖြစ်သွားတာပဲဒါပေမဲ့လို့ရုပ်သားတဲ့ဒါနမဟုတ်တော့ဒီလလမ်းကြောင်းကမပွင့်ဘူးမပွင့်တဲ့လမ်းလျှောက်လို့မရဘူးပေါ့လျှောက်လို့ရတာပါဖြစ်တော့ဒီမှာပြောပါလေဆောင်ရတဲ့ပတိညတ် အပြုမှာကြောခံနေလုံရတဲ့ပတ်ကြည့်တွေမြင်ရတာအမှားတွေပြုပြီးဆိုလို့ရှိရင်အဲဒီအမှားတွေကသူရဲ့ဘောကြောင့်နေတယ်ဒီဘောကြောင့်လည်းအမှားပြုတာတွေသင်ချက်တယ်အမှားတွေပြောတာတွေသင်ချက်တယ်ဒီလိုချက်နေတာကိုယ့်ကိုယ်ပြန်ချက်တယ်ဘုန်းကြီးကလည်းပဲချက်နေတာပဲအင်းလည်းရှင်ရလို့ရှိရင်ငါတို့တော့ဒီနေ့တော့ခါတော့ပါပဲဆိုရင် ဒါလည်းကြောက်နေတာပဲနောက်တော်မကြီးတွေးလိုက်မယ်ဆိုလို့ရှိရင်တော့ဒါလည်းကြောက်ကြရတယ်ပဲအတ္တလေးဝရဘုရားဆက်ရှိတဲ့ဘေးဆိုင်တာကိုယ်တွင်းရမှာအေးလို့ရှိရင်ကြောက်ဖွယ်ရဘေးဆိုင်တယ်အမှားကျူထားလို့ပဲဆိုတော့ဒီအဲ့ဒီအမှားသူရတော့ကြောက်နေတယ်ဆိုတဲ့အခြေအနေတွေကလက်တွေ့လက်ခံရပါပဲအဲ့တော့အဲ့ဒီလိုအရေးအချင်းမရောက်ရအောင်ပေါ့ ဒီဟာကြောက်ခါနေကိုဆောင်ရတဲ့သတိဝင်ပြီးတော့အပြုဟာအကြောက်ခါနေဝင်ရတဲ့သတိတတိယမှန်ကသူရဲ့ကောင်းစိတ်ဓာတ်ဖြစ်ပြပါတယ်ရေးရပြပါတယ်ပြုဟာကြောက်ခါနေအဲကလာဒီလာတဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကပြုဟာကြောက်ခါနေဆောင်ရတဲ့သတိကညံ့တယ်ပြုဟာကြောက်ခါနေလူရဲ့သတိ လုပ်ပြီလားလို့ခံဆောင်ဖို့ဒီဘုရားရှင်ကြီးအောင်ကိုရရတယ်လို့ပြောတယ်မပီရတော့သူရဲ့ဟောချောင်းနဲ့ချောင်းကိုဖြစ်တည်တယ်ဆိုတဲ့ဘုရားရှင်ကလည်းနိုင်ရှိကိုရေးကြည့်ပါတယ်ဒီတော့ဖြစ်ချင်းချင်းဖြစ်ချင်းချင်းဖြစ်ရမယ်ဆိုရင်တော့သူရဲ့ကောင်းတတိဘုရုံစိတ်ရေးကြည့်ပါတယ်သူရဲ့ဟောချောင်းနဲ့တတိကိုဖယ်ရှားပြီးဆိုရေးကြည့်ပါတယ်ဘုန်းကြီးတို့တွေဟာ အရှုံးမပါသောအောင်နိုင်သူများဖြစ်ဖို့ရာအတွက်ဒီလောကအတိုင်းဝိုင်းမှာပဲဖြစ်ဖြစ်ဒီဟာလောကသာသနာအတိုင်းဝိုင်းမှာပဲဖြစ်ဖြစ်ပေါ့လေတကူကောင်းသာတကူတကူကောင်းသာစိတ်ဓာတ်ကြီးကိုပယ်ရှားပြီးတော့အများနဲ့ပေါ့လေကိုယ်ရပြနေရကိုကိုယ်ရဆုံးဆောင်လို့လေဆိုတာပြပါတယ်ကော လိုရေရေကောင်းတဲ့ဝင်ပြဆုံးဆောင်တဲ့ပုဂ္ဂိုလ်ကိုအတူနေဝင်တဲ့ပုဂ္ဂိုလ်တွေကသိခင်ကြမယ်ကြည်ရကြမယ်ဉာဏ်လို့ကြမယ်သလားနဲ့သလားကြမယ်ယုံကြည်လေးစားကြနေမယ်တရားဓမ္မရောက်နေရောက်နေပြီလို့မမေ့နိုင်ပဲမှတ်ရကြပါလိမ့်မယ်ဒီခုံကြီးခွဲရခြင်း မရှိဘဲနဲ့အမြဲတမ်းဓမ္မသိကြည်ညွတ်ပြီးတော့ဟောတယ်ဆန္ဒပါလိမ့်မယ်ဆိုတာပါလေအဲဒီအကျိုးတွေကတော့ဘယ်လိုလိုရတာတော့ပါပဲအဒီလာတွေမှာရက်ရွာတွေမှာဟောလိအလူဝေကောက်ခံတဲ့အခါနေရတုံးလို့ရှိမရှိပဲရည်ရည်ရောရောပါလေအလူဝေထည့်တဲ့ပုဂ္ဂိုလ်အများက ကျူတည်လေးစားကြတာလေးရှိပေါ့ကျုံရတာလေးရှိပေါ့အဲ့ဒီရရင်ရရင်ကိစ္စတွေဟာဒီလူကလည်းဒီသာရီရကိုယ်နဲ့ဆိုင်တယ်လို့ပြောမှာပါပဲဒါကြောင့်ရရကိစ္စဆိုပဲဖြစ်ဖြစ်ဒါလူဟူရဲ့သာသနာရေးကိစ္စအကျိုးပဲဖြစ်ဖြစ်ကဲသိရေးဆိုပဲဖြစ်ဖြစ်ပေါ့ အကျုံရင်းပြီးလို့ဒီပြီးလို့ဤပြီးလို့သာပါတယ်သိပြီးလို့သာပါတယ်ဒီစည်းတော်ဖြစ်ဖြစ်အတိအကျရောက်နေတဲ့ပုဂ္ဂိုလ်ကြောက်တယ်ပဲဖြစ်ဖြစ်အများတော်ပဲဖြစ်ဖြစ်ပေါ့ဒီနဲ့ထိုက်တန်ကြရကိုရေးရရောရောကြည်ကြကောင်းကောင်းနဲ့ယူသသာပြည့်လိုက်လို့ရှိရဲ့အဲ့ဒီလိုပုဂ္ဂိုလ်ကိုအများကနားရပါလေ ချစ်ခင်ရကြတယ်ယုံကြည်လေးလေးစားစားလည်းရှိကြတယ်ခေါ်ရင်ပြောရင်ရလည်းရှိကြတယ်အတိလည်းလုပ်ရှိကြတယ်အဲဒီလိုပုဂ္ဂိုလ်ကိုအမေတိုင်းပဲအမှတ်ရနေတယ်အဲဒီလိုပုဂ္ဂိုလ်နဲ့ဒီခုံကြီးခွဲခြားခြင်းရှိပဲနဲ့အမြဲညီညွတ်ပြီးတော့ညီညွတ်တဲ့ဆိုရင်ချမ်းသာတာပဲမှန်ကောင်းတာအဲကြောင့်ရသော်ဆရာကအဲဒီ စာကနဲ့ပတ်သက်ပြီးတော့ဒီကုန်းဆိုပြီးတော့မိကြပါလေးနောက်ဆုံးစိတ်လို့ပြောရမယ်။ဒါမှဒီလိုက်ပစ္စည်းကိုအတူနေပုဂ္ဂိုလ်တို့နဲ့ဝေဖန်ပြဝင်ပြီးတော့သုံးဆွဲခြင်းလိုအပ်လို့ရှိရင်လူဟုကိစ္စသာသနာ့ဆိုင်ဝင်ကိစ္စကိုဒီကုညီကိုအတရားကြုံရလို့ရှိရင်တတ်နိုင်ရကုညီပြေးကမ်းခြင်း ဒီရှင်းကိုတရားတွေရှင်းကိုတရားတွေဒီသာရဏီရောတောင်းမိမိနဲ့အရိယာရှင်ကိုဖြစ်စေတတ်သောတရားပါလေ။ဒီရကရဏောဖြစ်ခြင်းရှင်ယုံခြင်းကိုဖြစ်စေတတ်သောတရားပါလေ။သရုကရဏောလေးစားခြင်းကိုဖြစ်စေတတ်သောတရားပါလေ။သင်္ခါရရှိလို့ရခြင်းကအဝိဒါယဉာဏ်ခုံခုသိခြင်းက သမဂိယမကွဲပြားပဲတခါရဲ့ရင်းချင်းကဣတိဘာဝအလုံးလေးကြီးလေးဖြစ်ခြင်းကသံဝတ္တိဖြစ်ပါလေလို့လည်းဆောက်ကြဒီလေးခုမြောက်ပါရမီယဓမ္မဒီကုန်းချက်ဆုံးသတ်လိုက်ပါလေဒီလိုနေရာမှာတစ်ခုထွက်လာတာပါကျွန်တော်ဒီပိုင်းရဲ့ဖြစ်ဖြစ် အခွင့်ကျောင်းလာလို့ရှိရင်ကိုတူဝဲမှာသုံးခဲတယ်ပေါ့လေပြဝင်ပြီးတော့ဒီသတိရတရားလည်းမဖြတ်ခဲနဲ့ပေါ့လေတွန့်တူခြင်းမရှိပဲနဲ့ဒီကစစ်ကြဲရဲ့ဒီကစစ်ကြဲရမယ်ဒီကစစ်ကြဲရဲ့အဲ့ဒီပုဂ္ဂိုလ်ရဲ့ဘုံကျေးဇူးတွေကိုဘုံကျေးအတိုင်းဝင်ရပဲဖြစ်ဖြစ်အဝေးရပဲဖြစ်ဖြစ်ပေါ့လေဒီရောရပါလား တတိယအောင်မိတာဖြစ်တယ်ချစ်ခင်လေးစားခြင်းကိုဖြစ်တယ်အဲ့ဒါဟာလူအတိုင်းဝိုင်းကြီးညီညွတ်ဖို့သိသိနေရတဲ့ဘုရားရဲ့အထောက်အကူပြုရဲဆိုတာကိုသိရမှာဒီမှာဆက်လာပါတယ်လူအားနဲ့ကြီးအားတက်နေတယ်ဗျာအတူတူပုဂ္ဂိုလ်ကအသက်မြတ်ဝင်သုံးဆောင်ရတဲ့အခါ လူသားတွေမှာကြည့်ရမယ်လူဘုတရားလေလူဆိုတာမျိုးကလူဘုတရားကြည့်ရတယ်ကွာသာဝိဟာလူဘုတရားယူသားကနေကြည့်အောင်ကြည့်ခြင်းအားဖြင့်မိမိရဲ့စိတ်ကိုမိမိဘဝကိုပေါ့လူပိသအောင်ကြည့်လို့ရဒီလိုလိုစိတ်ဓာတ်အောင်ကြည့်လို့ရလူဖြက်စီကြည့်လို့ရပါ အများကြီးအများကြီးအထောက်အပံ့ပြုတယ်ဆိုတာပါလေ။ဒါလည်းနားလည်ထားရပါရဲ့။ဒီရလို့ဖြစ်လာရင်တကယ်ရှိရင်မိမိကဒီဘာကိုဆန်းလာအောင်ဘယ်လိုကူပေးရပါမလဲ။လောကကူဘယ်လိုပေးရပါမလဲ။ဆက်နေလို့ရှိရင်ကိုယ်ကြီးစီအဲကူဘယ်လိုပေးရပါမလဲဆိုတာဒီလိုကြည့်ရပါတယ်ကွာ။ ဒီနေ့ကဒီဝါဆံဒီဝါဆံကချောင်းဝတ်ကိုရရနေတဲ့သိတာတတ်ဆိုင်သူဖြစ်နေတဲ့အဖြစ်ရပါတယ်ကွာအရေးကြုံလာလို့ရှိရင်ကကုညီပဲဆိုတဲ့သိတာလေးတွေအဲ့ဒီသိတာလေးတွေအာရမုံရတဲ့သိတာလေးတွေကုညီရရှိသူရကုညီရဲ့သူတော်ဘာဆံကအမျက်ထုတ်လို့သိတာလေးတွေ ရှိတယ်ဆိုလို့ရှိရင်ဒီဘုရားကစိတ်နဲ့ခင်းသွားပြီတတိကောင်းတာစိတ်နဲ့ခင်းသွားပြီကိုကြီးတဲ့ဆိုတာသူတော်ဘာလိုတဲ့ပစ္စည်းသုံးမလို့လိုတဲ့အလုပ်အားကိုဖြည့်ဆန်းပေးတာဟုတ်လို့သူတော်ချမ်းသာကိုပြုလုပ်တဲ့အလုပ်ဆိုတော့မေတ္တာနဲ့ပါသွားပြီ။ဆရာလိုတဲ့အကူအညီရကြတယ်။သိကြတော့လာပဲဆိုရင်ရှင်းတော်ကလည်းပါသွားပြီ။ လက်တွေ့သဘောထားနဲ့ဆောင်ရွက်လို့ရှိရင်ကိုယ့်ရဲ့အလောဘတက်ဒီကူကောင်းမှဆန်တဲ့သဘောဒီကူကောင်းမှဆန်တဲ့သဘောပါမတက်ဒီပါပြီးခုစစ်စစ်တက်ခုလိုက်တာသူတို့ချမ်းသာစီလိုလည်းမေတ္တာသူတို့ဘာကိုသိရစီလိုလည်းရှင်းတာပေါ့တက်ဒီခုသွားပြီအဲ့ဒီတက်ဒီသက္ကတာမှလည်းပဲခုသွားတယ်ဆိုလို့ရှိရင်ဒီကောကသက္ကတာဟာ ဒီလိုကောင်းတာသိရှိအောင်တော့ပါဒီကတကောင်းခုပြလိုက်တဲ့တော့ဟောကတကောင်းလေးရသွားနိုင်တယ်ဒီတော့မိစ္ဆာတကရုဏာတခုပြလိုက်တဲ့အတွက်ဒီမှာလည်းပဲဒီလိုမေတ္တာကရုဏာထားပြီးတော့လောက်ရအောင်လေဆိုတာဒီနားနဲ့တော့မေတ္တာကရုဏာတတိလေးခုပါနိုင်တယ်မိမိပေါ်မှာလည်းပဲရှင်းတတ်တယ် ရှင်းတဲ့ဆိုတာမိမိရဲ့ရှင်းဆုံးပုဂ္ဂိုလ်လည်းပဲသူကဝန်တာတာပုရိတာလည်းသရသာလို့ပွားလာတယ်ဒီနည်းနဲ့ပဲသတ္တပုဂ္ဂိုလ်ကိုယ်ကိုမိတ်ဆွေလိုသဘောထားလာတာပဲယန္တုလိုသဘောမထားတော့မိတ်ဆွေလိုသဘောထားလာတာပဲဒီတော့လူအားနဲ့ကြည်ကြည်အတတ်နဲ့ရှိခြင်းလူဝတရားရှိဆုံးလို့ဆောင်ရလို့ရှိရင်တစ်ဖက်ကပုဂ္ဂိုလ်လည်းပေါ့လေမိတ်ဆွေရှိ အဖြစ်ဖြစ်ဖို့ရအတွက်ဒီပါတဲ့ကောင်းကူပဲဆိုတော့ဒီလိုနဲ့ဆက်ဒီဓမ္မရဲ့ကျိုးရတော့ပြောရမှာသူအများကြီးရှိတာပါပဲဒါနနာမသုခနာနိဒနာဒီကျကောင်းကောင်းနဲ့ယုဒသရှိတဲ့အရှင်ဟာဆန္ဒတို့ရဲ့အကြောင်းရှိတယ်ဆန္ဒကြီးအကြောင်းပါဆန္ဒဆိုတာလူတိုင်းကြိတ်ကြတာပါပဲသိရစေလူတိုင်းမုန်းတယ် လူတိုင်းစိတ်စိတ်ချမ်းသာရရှိအကြောင်းကတော့သူလည်းကောင်းတယ်လို့ပဲသူချမ်းသာမြန်လို့တဲ့ပုဂ္ဂိုလ်တွေဆိုရှိချမ်းသာခြင်းအကြောင်းလွယ်လွယ်ပဲကိုယ်စားထုတ်နေတဲ့ကောင်ဖြစ်ရှိသည်ကိုယ်ပိုင်နဲ့ဒီစီးပြီးတော့ဆွမ်းရတယ်လေပရိစ္ဆာကဆိုတာပါဒါပေမဲ့လို့လက်ကအရှိရှိမပါဘူးပဋိက္ခာဟာဆိုတာပါချမ်းသာပိုင်းတာလေ သမ္ပတိနာမူလာနဲ့ပြည့်စုံအောင်မြင်မှုလို့ရဲ့အရင်းကလည်းဖြစ်တယ်အခြေခံလည်းဖြစ်တယ်ပြည့်စုံအောင်မြင်မှုဆိုတာလူဘဝအပြည့်စုံမှုလူဘဝရဲ့အခြင်းနဲ့ပြည့်စုံမှုဒါတော့အခုလေးပါချမ်းသာပါလေအဲဒီပြည့်စုံမှုလို့ရဲ့အရင်းကလည်းဖြစ်တယ်ဆောင်းဘုရားကောင်းလားဘဝစီရဲ့ရင်းရဖြစ်တဲ့အရင်းကဆိုလို့ရှိရင်တာပြီးတော့လုပ်လိုက်တာပါ ပါရမီရှိမဲ့အလောင်းတော်လေးလည်းပဲဒီဒါနပါရမီတွေပါတဲ့မှာတစ်ခုအပါအဝင်ဆုံးသွားပါတယ်။ဒါတော့ဘောကနာပဋိစ္စဘောကဆိုတာသတ္တုစီရဒီပေါ်လေ။သဝဏီရေးသဝဏီရေးရဲ့600ကျည်ရလည်းဖြစ်တယ်။ဒီရလည်းဖြစ်လာပြီဆိုလို့ရှိရင်သဝဏီရေးလည်းအရေးကြီးတာပဲပေါ့။သဝဏီရေးတော့ဘာမှပြဿနာမရှိဘူး။ တောက်ရည်ရအားကိုရကိုခိုင်ခံရဖြစ်နေတယ်။ဒါသိအရေးကြီးတဲ့လုပ်ပဲ။ဒီကုတ်တယ်လည်းချမ်းသာပြီ။ဒီလိုလည်းပဲကိုယ်မှာလိုအပ်တဲ့ဟာတွေလည်းပဲအဲစိတ်တွေရဲ့အရင်ကလည်းပြည့်စုံတယ်။တောက်နေပြည့်တယ်ဆိုလို့ရှိရင်လဗ္ဗန်တိဒါနတော်ဘောကံဆိုတာပါ။ဒီတကောင်းတဲ့ရှင်ကြီးရောက် စားဖို့လေရေးပေါ်အစိတ်ချမ်းသာရရှိတယ်။ရရှိတဲ့ဘွဲမှာဘယ်လိုအကျိုးသက်ကြီးဖြစ်သွားနိုင်တယ်လဲလို့ဆိုတော့ဘောကသီလံသုခံပြတာလေ။တောင်းနေရှိတဲ့ဘုမလုံးလုံးနေဆိုလို့ရှိရင်အဖို့ဆိုတာမရှိတော့ဘူး။အစွန်းထွက်တဲ့လောဘဆိုတဲ့လုံးဖြစ်နေတော့အစွန်းရောက်တဲ့ဒေါသဆိုတဲ့လုံးဖြစ်နေတော့ အစိုးရောက်တဲ့မယဲမှုဆိုတာလည်းရှိနေတော့အဲ့ဒီအစွန်းရောက်တဲ့လောဘဒေါသမောဟကြီးကျင်းပြီဆိုလို့ရှိရင်ကိုယ်ကျင်တရားလည်းကောင်းလို့ရတာလို့လည်းကိုယ်ကတောင်းနေကြည်လေပြီးတော့ဒီမှာပြောပါလေကိုသိချုပ်ပြီးတော့ဒီမှာပြောပါလေဖြစ်လာတာကောင်းတဲ့အလေးစားလေးတွေရလာတတ်တယ်ဒါနစွာနဲ့သောက်နေကြည်လေတော့ အခုလိုကိုယ်ဘဝအတွက်လက်ရှိတဲ့ခါလာမှာလည်းတာရှိရှိနေတဲ့နေနေနေနေနေကြီးစိတ်သုံးလေးပေါ်ပြီးတော့ရတာကျူပြီးတော့ဆောင်သိတဲ့နေကြီးကာကွယ်တဲ့နေကြီးကုစားတဲ့နေကြီးဖိနေတဲ့နေကြီးအပြတ်ချင်းတဲ့နေကြီးပေါ့အဲ့ဒီလိုမြတ်စွာဘုရားဟောကြားတဲ့အဆုံးအမတွေကိုလည်းနာကြားဖို့အချိန်နဲ့ပို့ထွက်လာတယ်။နာကြားရုံတက်တဲ့မှာမဟုတ်ဘူး။ အောင်မြင်မြင်အထုနိုင်ဖို့ရာအတွက်ပါလေသိရင်လည်းကိုထွက်လည်းကိုရအဲ့ဒါအရေးကြီးတယ်ရှိဒါနကြောင့်ပဲဆိုတော့ဒါနရဲ့ဆောင်ရွက်ချက်သိရပါတယ်ဒီတော့ကိုယ်ကြီးကြီးဒီပုဂ္ဂိုလ်နဲ့ညဝင်ပြီးတော့စားတာသုံးဆတာခွင့်ကြုံလာပြီဆိုလို့ရှိရင်ခဏအပြင်ကညီကိုရတက်နေကြရပါဘူးညီကိုချင်းကြုံလာတယ်ဆိုတာလည်း ပါဠိအဖြစ်လည်းမဟုတ်ပဲလက်ရှိကိုယ်ရအဖြစ်လည်းပဲထိချနေပါလေကုသကြောင့်ကာကတိပြောရမယ်ဆိုရင်အများကြီးဒီပြောကြတယ်အများကြီးရှိနေပါတယ်အဲတော့ဒါလေးတော့ထုတ်ဖော်ပြီးတော့ပြောရပါဦးဆရာတော်ဒီစေနာကဝေဘာတိကဆိုခြင်းရဲ့ဆိုတဲ့သာရဏီယတရားကတော့ဒီလောက်ဆိုလို့ရှိရင်တော့လောက်ပါလေနောက်နေ့ကြာမှာ ဉာဏ်ဉာဏ်ကသာရဏိယတရားကိုသိပြီးတော့ဟောအဲ့ဒါပြီးသွားတဲ့ခါကျတော့ဆောင်းနိုင်ပါအဲ့ဒါဟောပြီးလို့ရှိရင်တော့သာရဏိယသာရဏိယတရားကိုဉာဏ်သိရတဲ့အခါပဲအဆုံးသတ်ဖြစ်ရရှိပါတယ်ဒီနေ့တော့အလိုက်ကြည့်တော့ဒါနဲ့ပဲဆိုကြအောင်ဆို